တိမောသေဩဝရစာပရမဆောင်ခန်းကြီး3အငယ်1မှ9တင်းအုပ်ရာကိုတောင့်တသောသူသည် ကောင်းသောအမှုရာကို တောင့်တသည်ဟူသောစကားသည် မှန်သောစကားဖြစ်၏ထိုကြောင့်တင်းအုပ်သည်အပြစ်တင်ခွင့်နှင့်ကင်းလွတ်သောသူမယားတယောက်ကြီးရှိသောသူတမာတိရှိသောသူအိန္ဒြေဆောင်သောသူလျောက်ပတ်စွာကျင့်သောသူ ဧသည်ဝတ်ကိုပြုတတ်သောသူဆုံးမဩဝါဒပေးတတ်သောသူ ဖြစ်ရမည်စပြည့်နှင့်ပျော်မွေ့ခြင်းသူတစ်ပါးကိုရိုက်ပုတ်ခြင်းမစင်ကြဲသောစီးပွားကိုတတ်မဲ့ခြင်းမရှိစိတ်ဖြင်းညင်းသောသူရံမတွေ့တတ်သောသူငွေကို မတတ်မဲ့သောသူဖြစ်ရမည်မိမိအိမ်ကို ကောင်းမွန်စွာ အုပ်ဆိုး၍တမာတမာတိရှိသည်နှင့် မိမိသားသမီးကို ဆုံးမနိုင်သောသူ ဖြစ်ရမည်။မိမိအိမ်ကိုမအုပ်စိုးတတ်လျင်ဘုရားသခင်အသင်းတော်ကိုအဘယ်သို့ပြုစုလိမ့်မည်နည်း။မာနနှင့်ယင်မှုလျက်မာနဤအပြစ်ရောက်မည်ဟုဆိုရင်ရာရှိ၍ဘာသာဝင်လူသစ်မဖြစ်ရ။ကဲ့ရဲ့ပြစ်တင်ခြင်းမာနဖမ်းမိခြင်းနှင့်ကင်းလွတ်မည်အကြောင်းပြင်ပသူတို့တွင် အတရေရှိသောသူ ဖြစ်ရမည်။ အငယ်၈မှ73ထိုနည်းတူတင်းတောက်တို့သည်တည်ကြည်သောသူဖြစ်ရကြမည်ရှာနှခွနှင့်ပြောသောသူစပြည့်ကိုတောက်ကျူးသောသူမစင်ကြယ်သောစီးပွားကိုတတ်မဲ့သောသူမဖြစ်ရကိုကိုကိုတည်သောစိတ်စင်ကြယ်သည်နှင့်ယုံကြည်ခြင်း၏နည်းနည်းသောအရာကိုဆွဲလန်းသောသူဖြစ်ရကြမည်။ သူတို့သည်လည်းရှေ့မစွာကစုံစမ်းခြင်းကို ခံကြစေနောက်မှအပြစ်တင်ခွင့်နှင့်ကင်းလွတ်လျင်တင်းတော့လောက်ကြစေထိုနည်းတူမိမတို့သည်တည်ကြည်သောသူ ဖြစ်ရကြမည်ချောစားတတ်သောသူမဟုတ်တမာဒိရှိသောသူအရာရာ၌တစ္ဆာရှိသောသူဖြစ်ရကြမည်တင်းတော့သည်မယားတယောက်တည်းရှိရမည်မိမိသားသမီးနှင့်အိမ်သူအိမ်သားတို့ကို ကောင်းမွန်စွာအုပ်ချုပ်သောသူဖြစ်ရမည်။အကြောင်းမူကားတင်းတောက်အမှုကိုကောင်းစွာ ဆောင်ရွက်သောသူတို့သည်မိမိတို့အဖို့ကောင်းသောအရာကို၎င်းယေရှုခရစ်ယုံကြည်ခြင်း၌ရဲရင်ခြင်းတတ္တိကို၎င်းအမြတ်ရကြ၏အငယ်14မှ16တင်ရှိရာသို့ငါမြင်မြန်လာမည်ဟု မျှော်လင့်ခြင်းရှိတော်လေတာရှိစွာနေလင်တင်သည်ဘုရားသခင်အိမ်တော်၌ အဘယ်သို့ကျင့်ကြံပြုမူရမည်ကိုသိစေခြင်းငှါဤသို့ငါရေး၍ပေးလိုက်၏။ထိုအိမ်တော်ကားအသက်ရှင်တော်မူသောဘုရားသခင်၏အသင်းတော်ဖြစ်၏။ထိုအသင်းတော်ကားတမာတရား၏အမိတကယ်ဖြစ်၏။တမာတရား၏တရားလည်းဖြစ်၏။မှန်သောကိုးွယ်ခြင်း၏နက်နဲသောအရာသည် ကြီးစွာသောအရာဖြစ်သည်ဟုငင်းခုံရမရှိ။ဘုရားသခင်သည်ကိုယ်ခန္ဓာ၌ ပေါ်ထွန်းတော်မူပြီ။ဟုတ်မှန်တော်မူခြင်းအကြောင်းသည်ဝိညာဉ်တော်အားဖြင့်ထင်ရှားပြီ။ကောင်းကင်တမန်တို့သည်ကိုရော့ကို ရှုမြင်ရကြပြီ။တပါးမျိုးသားတို့သည်တရင်တော်ကိုကြားရကြပြီ။လောကီသားတို့သည်ယုံကြည်ရကြပြီ။ဘုံတရင်နှင့်တကွအထက်သို့ဆောင်ယူခြင်းကိုခံတော်မူပြီ။